နေရတာပေါ့ သိတာလို့လူပါတော့ကျေးဇူးပြုတယ်သိတာလို့အဲ့ဒီကျေးဇူးပြုတယ်ကိုဒီဥပါပြုလို့ကိုလို့ပါအဲ့ဒီကျေးဇူးပြုတယ်ဖြစ်တဲ့ဘာနာပြိဿံကပါပထမဆုံးဒီလိုကိုယ်ရဲ့စိတ်ဓာတ်ကြည်လင်မှန်ဆင်း တဲ့ပုဂ္ဂိုလ်ကိုသဘောရတာအဲဒီပုဂ္ဂိုလ်ကမဟာနာမကူဘူးဆိုရင်ကမ္မနာကြကိုစောက်ထားပြီးအဲဒီပုဂ္ဂိုလ်ကြည့်ရမရကိုမှန်းပြီးတော့သဘောရတယ်ဘဝလုံးများဘာကြောင့်ဒီလိုကြဲတယ်လို့လဲလို့ဆိုတော့တကယ်လို့မနှုတ်ပြသနှုတ်တဲ့တရားအရိယပုဂ္ဂိုလ်များဖြစ်နေတယ် နဂရမှုကမိမိမှာမဖော်အမရဖြစ်နေတယ်။ဒါကြောင့်ဘောရတယ်။ဒီတော့မတ်တကူကမဖော်အမရမဖြစ်ကြရမျိုးမိမိပြမမှုသာရှိလို့ရှိရင်ပြမတဲ့ပုဂ္ဂိုလ်ကိုကြရတာကစိတ်ထမ်းတာစိတ်ထင်းပြီးတော့ဒီလုံငန်းခံသွားကြပါတော့။အဲ့ဒါကြောင့်တရားရှိမှပွားများလို့အတူတူပိုးကောင်းမှာ။ ဘာဝံကတော်တာအဲ့ဒါကမိမိကိုယ်ကိုမြတ်စွာဘုရားနဲ့ဆရာသမားအားအမှန်မှာဘုရားဥစ္စာနာကိုယ်ကိုမြတ်စွာဘုရားအလဝံဆရာသမားအလဝံစွန့်လို့အမှန်ပါဘူးလို့ဆိုပြီးအမှန်မှာဒီလိုအမှန်ပါတော့ဆရာအထုနေတဲ့အပေါ်ပြန်မှာတောင်းရရာအာရုံဘလုံးတရားမြင်ရတာရဒီဘက်တော့တောင်းရဖြစ်လာမှမရှိပါဘူး ဒီမှာဘာလဲအထောက်နိုင်နေကိုရတော့ဒီကဆရာကလည်းအခြေအနေကိုကြည့်ပြီးပြုပြုကြကြဉာဏ်ကြားဆုံးမှနိုင်နေကိုပြီးတော့ဒီကလည်းဆရာဘလောက်တော့စိတ်ကငန်းငန်းဆုံးမှဝေဒန်ကိုအပြောမပြတ်တော့ငါအကျိုးအတွက်ဆုံးမမလူတာပဲလို့သိခန်းမှာဆင်းနှလုံးသွင်းနိုင်ပြီးဒီပါရှင်ပြအားရဝမ်းပါ လိုက်မှနိုင်ရဲ့အကျိုးလည်းပြုတယ်။ဒါကြောင့်မလို့ပဲမိမိကိုယ်ကိုမြတ်စွာဘုရားအလဝံဆရာသမားအလဝံအနန္တရောပြီးတော့ထိုင်တဲ့အခါမှာအဲ့ဒီလုံးတွေကိုတင်းတင်းကြပ်ကြပ်ပြီးဝတ်မထားရှိမထားပါနဲ့။အားလုံးကိုစော့ထားပါ။ဆောင်းဆောင်းကြည့်ကြည့်ပါလို့ကိုယ်ကိုယ်လည်းတန်းတန်းတင်းတင်းကြီးဖြစ်နေလို့ဒီတော့ ပြတ်သားကြတဲ့အားလုံးအလိုက်ပင်ဆက်ချထားပြီးပုဒ်ဘာသာခိုင်းတာကိုယ်ကိုရှေ့လည်းမကုန်းလို့ပဲနောက်လည်းမလန်လို့ပဲအတ္တပါလည်းအနေထားနဲ့ဆက်ရမှမှာပါပြီးသမဏေရဲ့ဖြစ်ကိုကျုံ့ဖြစ်ကိုထိုင်မှာခေါင်းကိုလည်းရှေ့မငိုက်နောက်မလန်လို့ပဲခန္ဓာကိုယ်နဲ့တစ်ခါနဲ့ဖြစ်အောင်အလိုက်ပင်မလို့ခါတာ သူရကိုသူကလေးကစမ်းလန့်ဖတ်စမ်းလန့်ဖတ်ဖတ်ပြီးတော့ပြင်ထားတာနော်အဲ့ဒါလိုထိုင်လာတော့သူကလေးမျိုးခုနောက်ဆင်းရဲချထားတာကထိုင်လို့ပိုကောင်းပါတယ်ပိုပြီးကြာရလဲထိုင်နိုင်တယ်ညာဘက်ခြေကလေးကအတွင်းဘက်ကဘယ်ဘက်ခြေကလေးကအပြင်ဘက်ကထားပါမိမိအားတယ်လို့ တပည့်ခြေကလုံးကအတွင်းပဲညာဘက်ခြေကလုံးကအပြင်ပဲထားပြီးထိုင်ရင်လည်းထိုင်နိုင်ပါတယ်။ခြေကလုံးရင်းထမထားပဲရှင်ထားတဲ့အတွက်ခြေကလုံးရင်းပြညာမနေလို့ဒီလက်ပတ်မှုကိုအနှောင့်အယှက်မဖြစ်တော့ထိုင်လို့ပိုပြီးအဆင်ပြေပါတယ်။လက်ကိုရခင်ထဲမှာတပည့်လက်ကအောက်ကညာဘက်လက်ကအထက်ကလက်ဘဝပက်လက်ကံပြုထပ်ထားပါ။ လက်မထိတ်ချင်းထိထားဖို့မလိုပါဘူးထိမထားပဲအလိုက်ပြန်ထားတာကပိုကောင်းပါတယ်လက်မထိတ်ချင်းထိထားတဲ့အတွက်တချို့မှာလက်မထိတ်တွေးတိုးတာကအလွန်ထင်ရှားနေတော့တခြားယုံနာအာယုံကိုရှိတဲ့အခါအနှောင့်အယှက်ဖြစ်တတ်ပါတယ်ဓမ္မမဟုတ်လေလက်နှစ်ဖက်ကိုဒီနှစ်ဖက်ပေါ်မှာပက်လက်လမ်းကြည့်သင်ထားရင်လည်းခံနိုင်ပါတယ်ဒီလိုလက်ဝန်းနဲ့အုပ်မထားပါနဲ့ လက်ဝါးနဲ့အုပ်ထားလို့ရှိရင်လက်ပွားကအပူချိန်အားကောင်းတဲ့အတွက်ဒီနဲ့လက်ပွားနဲ့ထိတဲ့နေရာကအပူချိန်ကိုပဲရှိနေရပြီးတခြားအာယုံကိုမရှိရပဲရှိတတ်ပါတယ်အဲဒီလိုနေသားတကြထိုင်ပြီးတဲ့အခါမျက်စိကိုအလိုက်တင်လို့ပိတ်ပြီးရှိလိုက်တဲ့အရှိကအာယုံဖြစ်တဲ့ဝမ်းပိုက်အာမှုပိုင်မှုရှိရာ ခေတ္တဝိုက်မှာယေရှုဥတည်ပြီးထားပါတထိုင်အတွင်းမှာတပြေးမျှမျက်စိကိုမဖွင့်ပါနဲ့မျက်စိဖွင့်လိုက်ရင်တမာရီပြတ်သွားပါတယ်ထိုင်ရာကထမှတာမျက်စိကိုဖွင့်ပါအခုပြောရတဲ့အတိုင်းဒီနေ့ကထိုင်ပြီးတဲ့အခါမှာဘုရားကုံတော်ကိုယ်ပါလုံးကိုဖြစ်စေ မိမိစိတ်မှာစဉ်းကြီးနှလုံးသွင်းလို့လောကီယဂုဏ်တော်တစ်ပါးပါးကိုဖြစ်စေအာယုံပြုပြီးနမိနှစ်ခါဗုဒ္ဓအနုပတိဘာဝနာပွားများပါဥပမာအရဟံဂုဏ်တော်ကိုအာယုံပြုပြီးပွားများရင်အရဟံကုလေသာအငြိကျေးမှသင်္ဝေသင်ကြောတော်မူသောမြတ်စွာဘုရားဆိုတဲ့အတိုင်းမြတ်စွာဘုရားရဲ့စိတ်အစဉ်မှာလောဘဒေါသမောဟစတဲ့ ကိလေသာအငြိစေလုံးဝပြင်းစင်နေလို့စိတ်တော်စင်ကြယ်တန်ရှင်းနေပုံကိုမိမိစိတ်ထဲမှာထင်လာမြင်လာအောင်အကျဉ်းငြိမ်အဖန်မှဆင်ញင်နှလုံးသွင်းပွားများပါသင်္ကြန်တန်ရှင်းနေတဲ့စိတ်တော်ကြောင့်တန်ရှင်းကြည်လင်ငြိမ်းချမ်းအေးမြပြီးပြည့်စုံရှိတော်မူလာတဲ့ရှင်တော်မြတ်ဘုရားရဲ့မျက်နာတော်နဲ့ရုပ်ခန္ဓာတော်ကိုပါစိတ်ထဲပေါ်လာအောင်ပွားများရင် ဆိုပြီးသရာဌာနတွေအကောင်းနာတတ်ပါတယ်။စိတ်လည်းကြည်လင်ပြီးကြည်လင်မှုဝမ်းမြောက်မှုတွေဖြစ်လာပါတယ်။ဘုရားရှင်တော်ကိုသင်္ကေတနှလုံးသွင်းပွားများတာဟာဘုရားနုဒတိဘာဝနာပါ။သူဟာသမထဘာဝနာပဲ။နောက်ပြီးတော့တတ္တဝအလုံးကိုအာရုံပြုပြီး ကျမ်းမာကြပါစေဆန်းမာကြပါစေကိုယ်ဆင်းရဲဆင်းရဲပါစေစိတ်ဆင်းရဲဆင်းရဲပါစေအစကအရာရာသင်ပြကြပါစေသတဖြင့်တတ္တဝအလုံးဆန်းမာလိုလိုတဲ့မေတ္တာစိတ်သာတပွားပွားဖြစ်ပေါ်လာအောင်အကျဉ်းငင်အပန်းမှန်ဆင်းရဲနှလုံးသွင်းပွားများပါအဲဒီအတိုင်း2မိနစ်ခန့်အထူးလိုအပ်တဲ့ပညာ9မိနစ်10မိနစ်ခန့်မေတ္တာဘာဝနာကိုပွားပါ ဒီမေတ္တာဘာဝနာလည်းသမထဘာဝနာပါပဲအဲ့ဒီနာမိုးဖွားလာတဲ့တ attva မှန်သမျှဒီကြရတာကြီးပဲငါလည်းတရားမှမဟုတ်ချပဲဘယ်သူမှဒီရင်တရားကိုမလွန်ကနိုင်ရဘူးစသဖြင့်ဒီရင်တရားကိုတနည်းနည်းထားဆင်ခြင်နှလုံးသွင်းပွားများပါမရဏတတိဘာဝနာကိုပွားများခြင်းဖြင့်တရားတန်ကိုကဖြစ်ပြီး တရားကိုမထုတ်မနစ်ကျေးဇူးကားကားအားထုတ်လို့တဲ့ဆံမကိုဖြစ်ပေါ်စေနိုင်ပါတယ်။ဒီပေခြင်းတရားကိုသင်္ကေတနှလုံးသွင်းတဲ့မရဏတတိဘာဝနာလဲသမထဘာဝနာပါပဲ။ပြီးတော့ဒီခန္ဓာကိုယ်ကြီးဟာနတ်တေဒေဒီအစာဒေအစာဟောင်းနေနဲ့ပြည့်နေနေတဲ့ဝင်လျာတက်ဆုပ်လျာပြီးပါတော့ကာသတဖြင့်ခန္ဓာကိုယ်ရဲ့အတုပသဘောကိုသင်္ကေတနှလုံးသွင်းပွားများပါ။ ဒီလိုအတုပဘာဝနာပွားများခြင်းအပြင်တရားအထုတ်တဲ့အခါစိတ်အစဉ်မှာထင်မြင်လာတတ်တဲ့မြတ်တရားတွေအာယုံသုံးတရားတွေမျှပါရနှစ်သက်တဲ့စိတ်မဖြစ်ပေါ်ပဲအထုတ်နိုင်ရင်အကျိုးရှိပါတယ်ဒီအတုပဘာဝနာလဲသမထဘာဝနာပါပဲအခုပြောတော့မေတ္တာဘာဝနာမရဏပတိဘာဝနာအတုပဘာဝနာဒီဘာဝနာသုံးခုကို တပ္ပတကကမ္မထာလို့ခေါ်ပါတယ်တပ္ပတကကမ္မထာဆိုတာကမ္မထာနဲ့ကြရမှန်များမှာအလိုရှိအပ်တဲ့ကမ္မထာလို့ဆိုလိုပါတယ်အခုပြောခဲ့တဲ့ဗုဒ္ဓနုပတိဘာဝနာရဲ့တပ္ပတကကမ္မထာ၃ခုရဲ့ပေါင်း၄ခုအဲ့ဒါကိုသတုရာရသတရား၄ပါးအစောင့်အကျတရား၄ပါးလို့လည်းခုတ္တပိဋကမှာပေါ်ပြထားပါတယ် ဒီဗုဒ္ဓနုတ္တိနဲ့တက္ကတကသမထံဒီလိုအခုပြောခဲ့တဲ့အတိုင်းဘာနာရဲ့ပြိကံရှင်းဥတုကိုအနေနဲ့နည်းနဲ့အနည်းငယ်ပြပွားပြီးရင်သတိပဋ္ဌာန်ဝိပဿနာဘာဝနာကိုစတင်ပွားများဖို့ပြင်ဆင်မှုပြုပုံလုပ်လိုက်ပါပါပြီဒီနေရာမှာသတိပဋ္ဌာန်ဆိုတဲ့စကားရဲ့အဓိပ္ပာယ်ကိုအကျဉ်းချုပ်နဲ့သိထားရင်ကောင်းပါတယ်သတိပဋ္ဌာန်ဆိုတာ အာယုန်နဲ့ပတ်ဝန်းပြန့်နှံ့၍ဖြစ်သောတတုလို့အဓိပ္ပာယ်ရပါတယ်။အာယုန်နဲ့သွေးမျိုးကတူသောတတုလို့လည်းဆိုနိုင်ပါတယ်။အာယုန်ကရုပ်ဝေဒနာစိတ်သဘောလို့၄မျိုးပြောကြတော့တတိပဌာန်လည်းကာယ ानु ပဒနာတတိပဌာန်ဝေဒနာ ानु ပဒနာတတိပဌာန်စိတ် ानु ပဒနာတတိပဌာန်ဓမ္မ ानु ပဒနာတတိပဌာန်လို့၄မျိုးပြောကြပါတယ်။ နောက်တစ်မျိုးကတော့ပဋိကျင့်စောမျိုးကရှိခြင်းရှိတာရှိခြင်းလို့ဆိုရင်ပိုရှင်းပါတော့ရုပ်ကိုရှိတာရှိတော့ကာယနုပဒနာပฏิပဌာန်ခံစားမှုကိုရှိတာရှိတော့ဝေဒနာနုပဒနာပฏิပဌာန်စိတ်ကိုရှိတာရှိတော့စိတ်ဓာနုပဒနာပฏิပဌာန်သဘောကိုရှိတာရှိတော့ဓမ္မနုပဒနာပฏิပဌာန်လို့ခေါ်ပါတယ်။ ရှိကအာယုံကရုပ်ခံစားမှုစိတ်သဘောလို့၄မျိုးရှိတယ်လည်းပဲရုပ်ကိုရှိမယ်ခံစားမှုကိုရှိမယ်စသဖြင့်ရွေးချယ်လို့မလိုပါဘူးရွေးချယ်လို့လည်းမရပါဘူးဘာကြောင့်လဲဆိုတော့ရှိတဲ့ကကိုယ်ရှိလို့ရအာယုံဒီမရောက်ပဲသင်စားရအာယုံဒီကိုဒါရောက်တတ်လို့ပါပဲဥပမာနာတစ်ခဲစားတော့ ဝိညာဉ်နဲ့ဒုက္ခဝေဒနာတွေဖြစ်ပေါ်နေတဲ့အခါမှာမိမိကဝင်လေထွက်လေကိုဖြစ်စေဝမ်းလိုက်ဖောင်းမှုပုံမှုကိုဖြစ်စေရှုလိုတဲ့အတွက်ရှုဖို့ကိုအဲ့ဒီအာယုန်တွေကိုတွန်းပုတ်ထားတယ်လည်းမရပါဘူးအဲ့ဒီအာယုန်တွေတဲ့ပိုးပြီးထင်ရှားတဲ့ဒုက္ခဝေဒနာတွေကြီးကိုပဲစိတ်ကရောက်ရောက်သွားပါတယ်ဒါကြောင့်မိမိရှုလိုရာကိုရွေးချယ်ပြီးမရှိရပါဘူး ရှိရင်သဘာဝမကြတဲ့အတွက်သမာဓိမရရုံညမကပဲစိတ်နဲ့ရောပြီးအားပြောင်လွန်ဆွဲနေတယ်လို့ဖြစ်ပြီးမောလာတတ်ပါတယ်ဒီတော့အားထုတ်လို့မဖြစ်ပါဘူးဆိုပြီးစိတ်ပြတ်သွားတတ်ပါတယ်ဒါကြောင့်မင်းရှိလေရအာယုံကိုမရွေးချယ်ပဲရှိနေတဲ့ခဏမှထင်ရှားရထင်ရှားရအာယုံကိုဒါအလိုက်ပင်ရှိရပါတယ်စိတ်ကြိုက်ရှိရပါတယ် ရှုတဲ့အခါမှာဘယ်လိုရှုရပါသလဲဒါလည်းသူ့ကိုအရေးကြီးပါတယ်မြတ်ဗုဒ္ဓရာကယထာဘူတံတမပညာယတက္ကပံအရှိတဘာဝအမတိုင်အမှန်နဲ့ဉာဏ်ဖြင့်ရှုရမည်လို့မိန့်တော်မူပါတယ်ဒါကြောင့်ဖြစ်ပေါ်နေတဲ့ရေဖြစ်ပေါ်နေတဲ့နာမ်ကိုဖြစ်နေရှိနေတဲ့အတိုင်းရှိပြရပါတယ်။ဒီတာဖြစ်ပေါ်နေရင်ဒီနေသမျှဒီတယ်ဒီတယ်လို့ရှိနေရပါတယ်။ အိုးနေရင်လည်းအိုးတာပြတ်မသွားရမလားအိုးတယ်အိုးတယ်လို့သိသိနေရပါတယ်စိတ်ဆိုးနေရင်စိတ်ဆိုးတယ်စိတ်ဆိုးတယ်လို့စိတ်ဆိုးတာမပြတ်မချင်းဆက်ခါတလဲလဲသိသိနေရပါတယ်စဉ်းစားနေရင်လည်းစဉ်းစားတယ်တွေးနေရင်လည်းတွေးတယ်သိကြည့်နေရင်လည်းသိကြည့်တယ်စိတ်ထဲမှာတကယ်တရားမြင်နေရင်လည်းမြင်နေစသည်ဖြင့်အဲ့ဒီစိတ်တွေဖြစ်နေကြများထပ်ခါထပ်ခါရှိနေရပါတယ် ဒါဟာဖြစ်နေတဲ့ရုပ်ဖြစ်နေတဲ့နာမ်ကိုဖြစ်နေရှိနေတဲ့အတိုင်းသူ့အရှိတဘာဝအတိုင်းသိသိနေခြင်းမှာပဲဒီလိုဆိုရင်ဖြစ်ပြဖြစ်ပြအနိစ္စဒုက္ခအနတ္တလို့ပဲမရှိရဘူးလားလို့ဆိုတော့အဲဒါမှအဲ့ဒီဖြစ်ပြတာတွေကိုသိလို့မလို့သေးပါဘူးစိတ်ကြည်ငြိမ်မှုဓမ္မာရိကမဖြစ်သေးပါဘူးရှိတာတောင်းမှ မှန်အောင်အကျိုးကြအောင်မဖြစ်နိုင်သေးပါဘူး၎င်းတို့ကလည်းစာပဲဖြစ်တတ်ပါသေးတယ်ယန္တဝန်ကအကျိုးကြအောင်ကြိုးစားရှိရင်းနဲ့အသက်ရှင်မှန်မှန်နဲ့မဲလာတော့တပင်းချပြီးနားနေတဲ့အခါမှာဖြစ်တတ်ပါသေးတယ်ဒါနဲ့စိတ်တလက်ပြဖြစ်ပြီးဖြစ်နေတယ်မှာဘူးငါပါရမီမပါပါဘူးနဲ့ပြီးတယ်လို့အားပြတဲ့စိတ်တွေပါဖြစ်တတ်ပါသေးတယ်အဲ့လိုအခါမှာဖြစ်နေပြနေ အနိစ္စဒုက္ခအနတ္တတွေသိနိုင်လို့အဝေးကြီးရှိပါသေးတယ်။သမာဓိတော်ယထာဘုဒ္ဓံပဇာနာတိစိတ်တည်ငြိမ်မှအမှန်တရားဝအတိုင်းသိတယ်ဆိုတော့ဘုရားမြတ်စွာဘုရားရဲ့မြင်ကြားတော်မူချက်ကိုတတိပြုဖို့လိုပါတယ်။အဲဒီသဘောတွေကိုသမာဓိအားကောင်းကာကမတောင်းမလို့နိုင်သေးပါဘူး။ဒီဖြစ်တဲ့သဘောအနိစ္စဒုက္ခအနတ္တသဘောတွေကိုသိတာက သမာဓိအားအတော်ကြီးကောင်းတဲ့တတိယဉာဏ်နဲ့သတုဋ္ဌဉာဏ်ရောက်မှပဲသိရပါတယ်။အဲ့ဒီဉာဏ်အခုနေမရောက်ဘူး။စိတ်အတော်ကြီးပြင်းနေပြီ။သမာဓိအားကောင်းလာတဲ့အတွက်ရှိတဲ့ထဲမှာရှိလေတာနိဗ္ဗာန်တွေအတော်ဆင်ကျဲပြီးစိတ်တစိတ်တဝိတ္တိဖြစ်ပါတယ်။စိတ်ဆင်ကျဲမှနာယုတ်ကိုပိုက်တာသိပြီး နာမရူပပရိစ္ဆေကဉာဏ်နဲ့ဒိဋ္ဌိဝိတ္တိဖြစ်ပါပဲတိုးတက်ရှိလို့ပိုပြီးပฏิသမารိအားကောင်းလာတော့မှယောနန်ရဲ့အကြောင်းပြောလို့ပြီးတော့သစ္စယပရိဒနာဉာဏ်နဲ့သင်္ခါဝိပရဏဝိတ္တိဖြစ်ပါတယ်အဲဒီနောက်မှပဲမငြင်းတဲ့အနိစ္စသေခြင်းဒုက္ခပုဂ္ဂိုလ်တ attva အတ္တမုတ်ခြင်းအနတ္တသဘောတွေကိုသိတဲ့သမဂနာဉာဏ်ဒါကတတိယဉာဏ် ခုနှစ်ပွားမှုပဲပြီးတော့ဥရိယရေဉာဏ်တရားထိုက်ကဉာဏ်ဒီဉာဏ်လေးဖြစ်ပါတယ်။ဒါကြောင့်အာထိုက်ကမှာဖြစ်ပြဖြစ်ပြလို့ဖြစ်စေအနိစ္စဒုက္ခအနတ္တလို့ဖြစ်စေရှိရင်စိတ်ကရွတ်ဆိုရုံမျှသင်ခြင်းရုံမျှပဲရှိပါတော့ဝိပဿနာဉာဏ်မဖြစ်ပါဘူး။ဒါမဟာပဋိပဌာနာတုတ်တော်မှာလည်း ဤသောမိမိတဏ္ဍာ၌ဖြစ်သောယောပေါင်း၌ယောပေါင်းများဟုသိတုလို့မေ၏သူတော်ဘာတဏ္ဍာ၌ဖြစ်သောယောပေါင်း၌ယောပေါင်းများဟုသိတုလို့မေ၏တတိဖြင့်ရှုတယ်နဲ့လက်ဥမိမမူပြီးမှာအမှုရဓမ္မနုတ္တပိဝါကာယတမံဝိရတိဝရဓမ္မနုတ္တပိဝါကာယတမံဝိရတိစသည်ဖြင့်ဖြစ်မှုပြမှုရှုတုတယ်ကိုမိမမူပါတယ် ပြီးတော့ကာမိပ္ပဒနာလောကတွေမှာလည်းသွားလှုံလဲသွားဒီဟုတူဤရပ်လှုံလဲရပ်ဒီဟုတူဤတဏှာစိတ်ဖြစ်နေတဲ့တဏှာစိတ်ဖြစ်ဒီဟုတူဤစသဖြင့်ဖြစ်နေရှိနေတဲ့အတိုင်းရှိသူနေလို့မြတ်စွာဘုရားသင်ကြားတော်မူပါတယ်ဒါကြောင့်လဲသိုးသိုးတော်ရည်မှာပြင်းပြင်းထန်ထန်ကြိုးကြိုးစားစားအတုခဲလို့ပฏิပနာရိဉာဏ်ပါရမီအလွန်အားကောင်းနေပြီဖြစ်တဲ့ဉာဏ်ဒီရှင်များဆိုရင်တော့ ထောက်ခါသာခဏအတွင်းမှာပဲတမာရီအားကောင်းလာပြီးအနိစ္စဒုက္ခအနတ္တတဘောဖြစ်ခြင်းပြခြင်းတဘောတွေသိမြင်လာနိုင်မှာပဲဒီလိုပုံစံဒီမှာတော့အထောက်ကမှာတော့ဖြစ်တဲ့ဖြစ်တဲ့လို့ဖြစ်ကိုအနိစ္စဒုက္ခအနတ္တလို့ဖြစ်ကိုရှိရင်ပုံစံရောပဲရှိပါတော့ဒါကြောင့်လည်းဒီလိုပုံစံတွေကတစ်ထောင်မှာတယောက်ရှိလို့တောင်အလွန်ခဲရင်းပါတယ် အမောကသမတ်တေရပြုတဲ့အရိယာပုဂ္ဂိုလ်များဆိုရင်လည်းရှိရင်ရှိရင်အဖြစ်ဖြစ်အဖြစ်အပျက်ကိုစပြုကြောင်းဒီပရိမေအထာဝါမှာပြဆိုထားပါတော့တတိရှိမှတ်ပေါ်ပဋိပဒံဆိုတာအခုပြောရတဲ့အတိုင်းထင်ရှားရာယုတ်ထင်ရှားရာနာမ်ကိုသူ့အဖြစ်ကဘာဝအတိုင်းတတိဥရှိရဲ့စိတ်နဲ့ရှိပြရတာဆိုတော့ ရှိတယ်ဆိုရမှုကိုအများကြည့်တယ်အောင်ဒီလိုချထားနိုင်ပါတယ်ယောဟိနာမှာဖြစ်နေတဲ့သဘောတွေကိုဖြစ်နေတဲ့အတိုင်းတတိနဲ့စောင့်ကြည့်အဲဒါတတိပဋ္ဌာန်ဝိပဿနာပဲဒီလိုအများနားလည်နိုင်တဲ့စကားနဲ့လူချမှတ်ပြီးထားနိုင်ပါတယ်ဒါကြောင့်ယောဂီတွေလိုက်ကြပါယောဟိနာမှာ ဖြစ်နေတဲ့သဘောတွေကိုဖြစ်နေတဲ့အတိုင်းတတိနဲ့စံပြီးဩတာတတိပဋ္ဌာန်ဝိပဿနာပဲယောဟိနမဖြစ်နေတဲ့သဘောတွေကိုဖြစ်နေတဲ့အတိုင်းတတိနဲ့စံပြီးဩတာတတိပဋ္ဌာန်ဝိပဿနာပဲ ရောက်မှုနာမဖြစ်နေတဲ့သဘောတွေကိုဖြစ်နေတဲ့အတိုင်းတတိနဲ့တန့်ပြီးဩတာတတိပဋ္ဌာန်ဝိပဿနာပဲ ပြန့်မှန်သောဩဃာမိဂုဏတတုပဒာအလေလံအကျင့်သောယုံနှင့်နာမဖြစ်နေတဲ့သဘောတွေကိုဖြစ်နေတဲ့အတိုင်းတတိနဲ့စောင့်ကြည့်ဩဃာတတိပဋ္ဌာန်ဝိပဿနာပဲ မဂ္ဂင်ဖြစ်တာအကျင့်မှန်ပဲဩဒါမိဂမပฏิပဒါအလောလံအကျင့်ပဲ လိုလိုမှမသိတဲ့ပုံစံများအတွက်ကြတော့အခုလိုရာဇဝါရိုးရိုးနဲ့လူချမှတ်သိလို့လည်းရပါတယ်ဘယ်လိုလဲဆိုတော့ခန္ဓာကိုယ်နဲ့စိတ်မှာဖြစ်နေတဲ့သဘောတွေကိုဖြစ်နေတဲ့အတိုင်းသတိနဲ့စောင့်ကြည့်အဲဒါသတိပဋ္ဌာန်ဝိပဿနာပဲအဲလိုဆိုရင်နားမလည်ကြရရှိပါဦးမလားဆိုခန္ဓာကိုယ်နဲ့စိတ်မှာ ဖွင့်နေတဲ့သဘောတွေကိုဖွင့်နေတဲ့အတိုင်းတတိနဲ့စန့်ရှိဩဒါတတိပဋ္ဌာန်ဝိပဿနာပဲဆိုပါနောက်နောက်နောက်ဩဒါမဲ့ဖြစ်တာ နောက်တစ်ခါဒီလိုကလေးရှိရင်ဝိပဿနာဖြစ်မှုရဲ့အခြေခံသဘောနားလည်လောက်ပြီလားနားလည်လောက်ပါဘူးဒီအခြေခံဒီသဘောကိုဒီလိုရှားကြသဘောပေါက်ရင်ရှိမှပွားများအထောက်တတ်ပါတော့ဒီနေ့ကြာကြာဖြစ်ပေါ်နေသောရုပ်ဖြစ်ပေါ်နေသောနာမ်ကိုပတိနဲ့စူးစူးတိုက်တိုက်ရှိရမှာတော့ဒါကလည်းလုံးဝအမှတ်ထုတ်ပြီးတော့ပုဂ္ဂိုလ်အတွက် ဖြစ်ပေါ်တာဖြစ်ပေါ်တာကိုလိုက်ရှိရမယ်ဆိုတာသိပေမဲ့ရှိရမှာတော့ဟိုဟာရှိရမလို့လို့ဒီဟာရှိရမလို့လို့နဲ့ရောင်ဝါးဝါးဖြစ်ပြီးအခက်အခဲတွေ့တတ်တာတော့ဒါကြောင့်လောဥမှာသင်ကြားတဲ့ပင်နိုင်အာယုတစ်ခုကိုစပြီးရှိပြရပါတယ်လေဝင်နိုင်ထက်တိုင်းအဖက်နှုတ်ခမ်းပြမှာဖြစ်စေနာခေါင်းမှာဖြစ်စေထိထိသွားပါတယ်အဲဒီအထူးဝါရောဖြစ်တတ်တာကိုဖြစ်စေ အပေါက်စီအောင်စောက်ထုတ်တိုင်းဝမ်းပေါက်မှာဖြစ်ပေါ်တဲ့လှုပ်ရှားလေလှုပ်ရှားမှုဝါရဲလေးကိုဖြစ်စေသင်္နိုင်အာယုံဖြစ်ရှိနိုင်ပါတော့အခုဒီဌာနမှာတော့ဝမ်းပေါက်ကအောင်းကျလှုပ်ရှားမှုဝါရဲလေးကိုပဲဖြစ်ပေါ်ရအတွက်ညွှန်ကြားပါတော့ဒါကြောင့်သတ္တဝိုင်းဝမ်းပေါက်မှာအောင်းကျလှုပ်ရှားလာတော့ဖောင်းမယ်လို့စိတ်ကဆိုပြီးရှိပါ ပုံကြသွားတော့ပုံတယ်လို့စိတ်ကဆိုပြီးရှိပါနှုတ်ကအတန်ထက်ပြီးမဆိုရပါဘူးရှိတယ်ဆိုတာဖောင်းကြလှုပ်ရှားမှုပုံကြလှုပ်ရှားမှုကိုတတိဥစုတဲ့ပုံနဲ့စူးစူးဆိုက်ဆိုက်ကလေးပြုလိုက်တာပါပဲဒါကိုသဘောပေါက်ဖို့အရေးကြီးပါတယ်ပြန်ပြောပါဦးမယ်ရှိတယ်ဆိုတာ ဖောင်းပြလှုပ်ရှားမှုပုံပြလှုပ်ရှားမှုသဘောကိုပတိဥစည်းတဲ့စိတ်နဲ့စူးစူးဆိုက်ဆိုက်ကလေးသိလိုက်တာပါပဲဒါကိုရှိတယ်လို့ဆိုတာပါဖောင်းတယ်ပိန်တယ်ဆိုတဲ့အရာသုံးပါးဟာထောက်ကန်တယ်တောင်းတုံးတယ်ဆိုတဲ့သာဝေသုံးပါးနဲ့အတိတ်ပဲအတူတူပါပဲဝါရဓာတုလေးတဘာဝတူ ဝိသမဏလက္ခဏာထောက်ကံတောင်းလင်းခြင်းသဘောရှိ၏ဝါထောက်ကံထောက်လင်းခြင်းနှင့်မှတ်ကြောင်းလက္ခဏာရှိ၏ဆိုတော့ကျမ်းဂန်ကဘာအတိုင်းဝါရောဘဝထောက်ကံရင်တောင်းလင်းခြင်းသဘောတဘာဝလက္ခဏာကိုရှိသိနေခြင်းမှာပဲဒီကသမုဒ္ဒရဏရတရေရှားခြင်းတိတ်္တရှိ၏ဆိုတော့အတိုင်း ဝါမိုက်တဲ့မှာရှိတဲ့လေရဲ့ရှိတဲ့ကိုတရွေ့ရွေ့တင်းရွေ့သွားခြင်းသဘောနောက်ထပ်တော့တရွေ့ရွေ့တင်းရွေ့သွားခြင်းသဘောကိုရှိသိနေခြင်းမှာအဘိဓမ္မာရပစ္ပတ္ထနာရှိရှိဆောင်တတ်တဲ့တရားဟုရှိသူနာအထင်လာ၏ဆိုတဲ့အတိုင်းဝမ်းမှတူတဲ့လေရဲ့ရှိတဲ့ကိုရှိရှိဆောင်သွားခြင်းသဘောနောက်ထပ်ကိုရှိရှိဆောင်သွားခြင်းသဘောကိုရှိသိနေခြင်းမှာပဲ ဒီလိုဝါယန္တရဲ့သဘာဝလက္ခဏာဖြစ်တဲ့ထောက်ကံတောင်းနှင်းရေရှားတဘောကိုရှုတာဟာဝိပဿနာအခါကတာဓာတိလေးပါးရှုပုံကြတော့သတိဓာတိရောဌာန်တိုင်းမှာပါဝင်မှာပဲဝမ်းနိုင်မှာရှိတဲ့ဝါရောကိုရှုရမယ်လို့တော့သူကတတ်မှတ်ပြီးမပေါ်ပြပါဘူးဒါကြောင့်လဲဝါရောရဲ့သဘာဝလက္ခဏာကိုရှုရမယ်လို့ အလုံးနဲ့သက်ဆိုင်တဲ့ဗာမညာစကားကိုဆိုထားတာဖြစ်တဲ့အတွက်ဝါမှတူတဲ့ဝါရောကိုလည်းကြည့်ရမယ်ဆိုတဲ့အဓိပ္ပာယ်ပါပြီးဖြစ်နေပါတယ်ဒီဝါမိုက်မှတူတဲ့တောင်းတန်လှုပ်ရှားမှုဝါရောကိုရှိတာဟာမဟာတတိပဋ္ဌာနာတုတ်ဓာတိလေးပါးကိုရှိလုံပြတဲ့ဓာတုမနတိကာရပပမှာလာတဲ့ဒေသနာတော်နဲ့လည်းညီညွတ်ပါတယ်အဲဒီဓာတုမနတိကာရပပမှာ ဤရဲ့အဖို့လေး၌ခမ္မာကျမ်းနာနုညံသဘောယောစီခမ္မာကျမ်းနာနုညံသဘောပထဝီတယောစီခောစီပိတ်တိပုဒ္ဒေလုံခောကျမ်းနိုင်မှုပါတော့ဒီဒေသနာတော်မှာဘယ်လိုအမှအစိတ်ပိုင်းကဓာတ်ကိုရှိ ကိုယ်အနာစိတ်တိုင်းကဓာတ်ကိုရှိဘယ်ကိုယ်အနာစိတ်တိုင်းကဓာတ်ကိုမရှိရလို့ကန့်တတ်ချက်မပါပါဘူးဓမ္မနည်းရှိဖို့ကိုပဲမိန့်တော်မူတာဖြစ်ပါတယ်ဒါကြောင့်ဝမ်းမှတူတဲ့ဝါယောတအောက်မှုပိတ်မှုတဘာဝကိုလည်းရှိရမှဖြစ်ကြောင်းသင်ရှားပါတယ်ပြီးတော့ဒုနဝန္တတုတ်မှာအရှင်မဟာကတိကရဲ့အမေကိုအရှင်သာရိပုတ္တရာကဖြေရမှာနာသင်ကတိက သီလပြုတဲ့စင်ကြယ်သူဟာဥပါဒာနဲ့ခန္ဓာ၅ပါးကိုအကြောင်းမှန်လမ်းမှန်အပြင်နှလုံးသွင်းရှိပြရမယ်လို့ဖြေထားတာရှိပါတယ်။ဒီနေရာမှာနှလုံးသွင်းမယ်ဆိုတာရှိပြတာပါပဲ။ဥပါဒာနဲ့ခန္ဓာ၅ပါးကိုရှိပြလို့ဖြေတာပါပဲ။ဥပါဒာနဲ့ခန္ဓာဆိုတာဥပါဒံတို့ဤအာယုံတရားအစုဆွဲလန်းတတ်တဲ့တဏှာဥပါဒံဒုက္ခဥပါဒံတို့ရဲ့ အစွဲအလံဆောင်ရတဲ့တရားအစုလို့ဆိုလိုပါတယ်အဲ့ဒီအစွဲအလံဆောင်ဥပါဒာနဲ့ခန္ဓာ၅ပါးဆိုတာရုပ်ဝေဒနာသင်္ညာ